အခန်းကြီး32အငယ်1မှ9အပြစ်မှလွတ်ခြင်းဒုစရိုက်အပြစ်ကို ဖုံးအုပ်ခြင်းတို့ရောက်တော်သူသည် မင်္ဂလာရှိ၏ထာဝရဘုရားအပြစ်တင်တော်မူခြင်းနှင့်လွတ်၍လှည့်စားတတ်သောစိတ်တော်နှင့်ကင်းစင်တော်သူသည်မင်္ဂလာရှိ၏ငါသည် အပြစ်ကို မဖော်မပြဘဲနေစဉ်ခါတနေ့လုံးညီးတွားသောအဖြစ်ငါအယိုးတို့သည်ဆွေးမြေ့ခြင်းတို့ရောက်ကြ၏ နေညံမပြတ်ကိုရော၏လက်သည်အကျွန်ုပ်အပေါ်မှလေး၍အကျွန်ုပ်၏ချွေးရည်သည်ຫນွေကာလ၌တွေးချောက်ခြင်းကဲ့သို့ဖြစ်ပါ၏တဖန်ကျွန်ုပ်သည်ကို အပြစ်ကို ရှေ့တော်၌ဝန်ချပါ၏ပြုမိသောဒုစရိုက်ကိုဝှက်၍မထမ်းပါငါလွန်ကျူးသောအရာကိုထာဝရဘုရားအားဖော်ပြတောင်းပန်မည်ဟု ပြောဆိုသောအခါကိုရောသည်အကျွန်ုပ်ပြစ်မှားခြင်းအပြစ်ကိုလွတ်တော်မူ၏ထိုကြောင့်ကိုရောကိုတွေ့တင်သောအချိန်ကာလ၌ တန်ရှင်းသူအပေါင်းတို့သည်ရှေ့တော်၌တောင်းလျှောက်ကြပါလိမ့်မည်။အကယ်စင်စစ်လွှမ်းမိုးတတ်သောရေကြီးသည် သူတို့ထံသို့ မချဉ်းရပါ။ကိုယ်တော်သည်အကျွန်ုပ်ခိုလှုံရာဖြစ်တော်မူ၏။အကျွန်ုပ်ကိုဘေးလွတ်စေခြင်းငှါကွယ်ကာစောင့်မတော်မူ၏။ကယ်လွှတ်ကြောင်းကိုဆိုသောသီချင်းနှင့် အကျွန်ုပ်ကိုခြံရံစေတော်မူ၏။သင့်ကိုငါသွန်သင်မည်။သင်သွားရမည့်လမ်းကို ပြညွှန်မည် တင့်ကိုကြည့်ရှုပြုစုမိဉာဏ်ပညာမဲ့သော မြင်းလားကဲ့သို့မဖြစ်နှင့်သူသည်တင့်ထံသို့မချင်းကပ်သောကြောင့်ပါဇက်ကိုဇက်ခွန်၍ဇက်ကျိုးနှင့်ဆွဲရမည်မတရားသောသူသည်များစွာသောဒုက္ခကိုခံရ၏သာဝရဘုရား၌ကိုးစားသောသူကိုကားဂုဏတော်သည်ဝန်းရံတတ်၏ဖြောင့်မတ်သောသူတို့သာဝရဘုရား၌ဝမ်းမြောက်ရွှင်လန်းကြလော့တဘောဖြောင့်သောသူတို့ရွှင်လန်းစွာတည်ခြင်းဆိုကြလော့